ဒီကနေ့သာသနာတော်နေ့2569ခုနှစ်ဘောဇာတက္ကရာ1385ခုနှစ်တော်တရင်လပြည်ကျော်17ရက်နေ့ခရစ်နှစ်2023ခုနှစ်အောက်တိုဘာလ10ရက်နေ့ဒီရက်မြောက်တရားစခန်းဒီရက်မြောက်မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားမှာရှိတဲ့ ကုသလကာယီတရားရိပ်သာတွင်တရားအထုတ်နေကြတဲ့ယောဂီများအတွက်ဟောကြားနေတဲ့အလုပိတရားကိုပဲဘဝနာနှမျိုးတို့တွင်မနေ့တုန်းကတော့ဘာဘဝနာကိုလေ့လာပြီးကြတာသမထဘဝနာကိုလေ့လာကြတာဘေးရာမဆိုပေါ့ တဏှာရီလောက်နဲ့ပြည့်စုံအောင်ပြောနိုင်ဖို့လည်းသိမှလို့လေးလာစရာတွေမှတ်သားစရာတွေအများကြီးရှိပါတယ်ဒီညတော့ဘဝနာနှမျိုးရှိရာမှာသမထဘဝနာကတော့အထိုက်အလျောက်ပြောပြီးဖြစ်လို့ဝိပဿနာဘဝနာကိုဘယ်လိုပြောမလဲဘယ်လိုနားလေသဘောပေါက်ကြိုးစားမလဲလို့ လေ့လာကြရအောင်။ဒါကြောင့်မို့ဝိပဿနာဘဝနာကိုလေ့လာတဲ့အခါမှာပြည့်ပြည့်စုံစုံလေ့လာနိုင်ရင်တော့ပိုကောင်းပါလေ။သို့တော်လည်းပဲထိုက်တဲ့လောက်ဝိပဿနာဘဝနာရဲ့အကြောင်းအရာကိုရှောက်ရမယ်လမ်းကြောင်းကိုနားလည်ရင်တော့အဆင်ပြေပါ ဒါကြောင့်မို့ဝိပဿနာဘာဝနာကိုဒီနေ့လေ့လာကြရအောင်ဒါလည်းပဲပြောသလိုပေါ့နော်အခုတခြားလို့ပြောခဲ့တာတွေဟာဝိပဿနာဘာဝနာအတွက်ပဲဥတည်ပြီးပြောခဲ့တာဖြစ်လို့ဒါနေ့တိုင်းဝိပဿနာဘာဝနာအကြောင်းလေ့လာနေကြတာပါပဲသို့တော်လည်းပဲဒီနေ့ကတော့မနေ့တုန်းကအကြောင်းအရာတွေຫນွေပြီးတော့မှပြောရတာဖြစ်တဲ့အတွက် ဝိပဿနာဘဝနာကိုလေ့လာကြရအောင်ဆိုတဲ့ခေါင်းစဉ်လေးပြီးပြီးတော့ပဲတရားနာတဲ့ပေါ်ကြနာကြရအောင်ဒါကြောင့်မို့တရားမဟောသိမီတရားမနာသိမီတရားပိုင်ရှင်ဖြစ်တော်မူသောသုံးလောကထုတာရှင်တော်မြတ်ဘုရားကိုလက်အုပ်ချီးမွမ်းကရှင်ကိုကြရအောင်နမောတတ္တဘဂဝါတောအရဟတောသမ္မာ ဗုဒ္ဓဘာနမောတတဗုဒ္ဓ ကြိုးစားပြီးတော့ပွားများကြဖို့အားထုတ်ကြဖို့လိုအပ်တာပေါ့။ဘာလို့လဲဆိုတော့အခွင့်အရေးဆိုတာလည်းရဖို့မလွယ်ဘူးလေ။ဟုတ်တယ်မလား။ကိုယ့်ရဲ့တရားစခန်းလိုမျိုးဒီမှာဒီနိုင်ငံမှာဒီလိုကိုယ့်ရဲ့လောက်ရရှိတရားစခန်းမျိုးဆိုတာလုပ်ဖို့တော်တော်လေးခဲရတာ။နေရာခက်ခဲဝေယဝဆလုံး ပုဂ္ဂိုလ်တွေအခက်အခဲအများကြီးရှိအခက်အခဲမာဒီမာနဲ့မတူဘူးနော်အခက်အခဲတွေအများကြီးကြားရရလွတ်ပြီးတာဖြစ်တဲ့အတွက်ကြိုးစားပြီးတော့အားထုတ်ဖို့လိုတာမလို့ဘူးလားကံသိကောင်းနေတဲ့ရေကံအသင့်ကြာအသင့်ပဲအားလုံးပါလေနေစရာလည်းအစဉ်သင့်စားစရာလည်းအစဉ်သင့်ပေါ့နော် တရားပြောပြီးဟောပေးမဲ့လူကလည်းအစဉ်သင်မေးကျင်နဲ့မေးလို့ရတယ်အားလုံးဟာကိုယ့်အတွက်အမတန်လွယ်ကူနေတာနဲ့မတူဘူး။အဲလိုလွယ်ကူနေတာကိုကိုကကြိုးစားပြီးတော့အာမထုတ်ဘူးဆိုလို့ရှိရင်တော့ကိုယ်လောက်မိုက်တာမရှိဘူးပေါ့။ပရာဇာယီကိုမြတ်စွာဘုရားမိန့်တာရှိပြီလေ။ဓမ္မပရမ။စေတမိပရာဇာရီလောကမှာ အသက်တရာကာလပတ်လုံးဒီတိုင်းနေနေမယ်ဆိုရင်ဖိုးမတန်ပါဘူးဖြစ်ပြမြင်တဲ့အသိဉာဏ်နဲ့တနည်းအားဖြင့်ဝိပဿနာဉာဏ်ဖြင့်တနည်းတည်းရဲ့တမနဲ့လည်းမှတမနဲ့လောက်မြအသက်ရှင်နေဆိုရင်နိဗ္ဗာန်တရားဘာမှမပါပဲအသက်ရှင်တာတဲ့ပို့ပြီးတော့မြတ်တယ်နော် ကျန်တဲ့ရည်တည်ဘလောက်ပဲများများတရက်လောက်များနှစ်ပေါင်းတရားမှာတရက်လောက်ကိုဝိပဿနာဘဝနာဉာဏ်နဲ့နေမယ်ဆိုပါဖြစ်တယ်။အဲဒီတရက်ကမြတ်သောနေခြင်းပဲအမြတ်ဆုံးနေထိုင်ခြင်းပဲအမြတ်ဆုံးအသက်ရှင်ရခြင်းပဲဟုတ်တယ်မလားအဲ့ဒါလေးကိုသိရင်ကြိုးစားဖို့ကောင်းတယ်ကောင်းတယ် ဘုန်းကြီးတို့ကသမထဘဝနာဖြင့်မနေ့ကပြောတာကသမထဘဝနာဖြင့်နိဗ္ဗာန်ကိုမရောက်နိုင်ဘူးတနည်းအားဖြင့်သမထဘဝနာဖြင့်ဝိပဿနာမဖြစ်နိုင်ဘူးဒါသိရမယ်နော်သမထမပါဘဲနဲ့လေဝိပဿနာမဖြစ်နိုင် သဘောပေါက်လားမသိဘူးနှစ်ခုရှိမှာပေါ့သမထဘဝနာများလောက်လေးနဲ့လေဝိပဿနာမဖြစ်ဘူးဝိပဿနာဘဝနာဖြစ်မှကိုဟလာဝိပဿနာဘဝနာဖြစ်မှကိုနိဗ္ဗာန်ရမှာလို့အဲ့ဒါကိုအရေးတကြီးများလဲဘူးလို့ပဲဆိုတော့ဟုတ်ပြီဒီဝိပဿနာ ဝိပဿနာဉာဏ်ဖြစ်ဖို့ကြတော့သမထမလိုဘူးလားဆိုသမထလိုပါလေသူလည်းလိုတာပါပဲလိုတဲ့အခါမှာအဲ့ဒီဝိပဿနာတမာတိသမထတမာတိလို့နှမျိုးနားလည်ရမှာပေါ့တမာတိကိုတည်ထောင်တဲ့နေရာမှာဝိပဿနာဘဝနာပွားပြီးတော့ဇန်လန်းကိုသွားတဲ့ မာရိယတမျိုးပေါ့နော်တမာတိဆိုတာဘယ်လမ်းသွားမလဲဇန်လမ်းသွားမယ်သူရဲ့အဆုံးအဆန်ပဲဇန်တမာတိပဲဇန်တက်ပူပြီးတော့သူကမစွမ်းနိုင်ဘူးအဘိညာဉ်ကြတော့ဒါသူ့ရဲ့အသုံးချမှုပေါ့နော်စွမ်းရည်တက်တကယ်တော့အဘိညာဉ်ထိရောက်နိုင်တာပေါ့ကံလန်းရယ်ဇန်လန်းရယ် ဉာဏ်လမ်းရယ်လို့သုံးမျိုးရှိရမှာလားအခုလူနေတန်းနေတာသီလစောင့်တည်နေတာကောင်းမှုကုသိုလ်တွေမျိုးမျိုးကြိုးစားပြီးလုပ်နေတာဘာလန်းခေါ်လို့ကံလန်းလို့ခေါ်တယ်ဟုတ်တယ်မလားဇန်လန်းကတော့တမာတိတည်ထောင်ပြီးတော့သမထဝိပဿနာဖြင့်ဇန်တမာတိအဆင့်ရောက်အောင်ကြိုးစားပေါင်းများအထောက်တာကိုဘာလို့ခေါ်လို့ဇန်လန်းလို့ခေါ်တယ် ဉာဏ်လန်းသွားမယ်ဆိုရင်တော့ဝိပဿနာဉာဏ်လန်းကြတော့ဒါတမျိုးအားထုတ်ပါမယ်ဝိပဿနာဉာဏ်ဖြစ်ဖို့ဘုန်းကြီးကကြိုးစားအားထုတ်တဲ့နေရာမှာအာယုံกว่าတယ်လေသမထမှာကအာယုံတစ်မျိုးဝိပဿနာကြတော့အာယုံကတစ်မျိုး အာယုံတစ်ခုတည်းမှာကိုပဲသမထအာယုံဝိပဿနာအာယုံလို့နှမျိုးကွဲနိုင်တာပေါ့နော်နှမျိုးကွဲတဲ့အခါမှာတော်တော်ကိုကွဲပါလေဝိပဿနာအာယုံရတော့ယုံနဲ့နဲ့ပရမတရားများဝိပဿနာရဲ့အာယုံသမထရဲ့အာယုံရတော့ပညာယုံနဲ့ကိုမြင်စရာမလို ယုံ nant ကိုမြင်အောင်အားထုတ်ဖို့မလိုဘူးပညာတွေကိုပညာအာယုံကိုအသုံးပြုပြီးတော့ဇန်လန်းအထိရှောက်လန်းလို့ရတယ်ဘောပေါက်လားအဲ့တော့ဥနာဇန်လန်းအထိဇန်သမာဓိအထိရောက်သွားတာကိုဇန်နာကပ်ပြီးတော့အထိစိတ်ကိုစောင့်ရှောက်နိုင်တာကိုတော့ဥပဇာယသမာဓိလို့ ဇန်သမာဓိတွေကိုတော့အပ္ပနာသမာဓိလို့ခေါ်တယ်။ဒါကတော့သမထဘဝနာမှာနာမည်ကြီးနေတဲ့ဘဝနာနှစ်ခုဥပ္ပစာယသမာဓိအပ္ပနာသမာဓိဒါဆန်လန်းကိုတက်သွားရင်အဲ့လိုရသမာဓိနာမည်ပေါ့နော်အဲ့တော့ဟိုအငင်းပွားဖို့ မလိုဘူးလို့ပြောချင်လို့ဒါကိုပြန်ပြောပြတယ်။ဘုန်းကြီးတို့တရားအားထုတ်တဲ့အခါမှာဘုလိုမတို့ဒီလိုမတို့ဆိုတာတွေအဒီနကိနိကပုံများလာပေါ့နော်။ပုံလည်းများတယ်ပုံပြီးတော့လည်းရှုပ်ထွေးတယ်။အစိတ်ကလည်းဘူဝါဖြစ်နိုင်တယ်။ဟိုနီးဒီနီးဟိုမန္နုတရားကောင်းမှုဆိုတာတွေလည်းအများကြီးဖြစ်တာပေါ့နော်။အဲ့လိုဆိုတဲ့အခါကျတော့ ကိုတရားအထုတ်တဲ့အခါမှာအင်းဒီအထုတ်အထုတ်ဒီလမ်းတွေကပဲသွားမှာပဲပြန်စစ်ကြည့်လိုက်လို့ရှိရင်ကိုယ်စိတ်ဒီဘလော့ပြောင်းလဲသွားသလဲအကျိုးရလဒ်ကိုနည်းနည်းစဉ်းစားကြည့်ပေါ့ကိလေသာတွေဘလော့အားနေသွားသလဲနိမ္မလမ်းမှန်ဖြစ်လို့ကိလေသာတွေအားနေသွားမှာပဲနိမ္မလမ်းမှန်မဟုတ်ဘူးဆိုရင်ကိလေသာတွေတိုးပွားလာမှာပဲအစွဲတွေကလည်းတိုးလာမှာပဲ ဆွဲเสียဆိုတာပုထုဇဉ်နဲ့အဆွဲကတွဲလက်ကြီးဖြစ်နေတာအများကြီးတရားမှလည်းဆွဲရမယ်လေနော်ဟိုကုနီတုနီကုဆရာတော်သူဆရာတော်ဆိုဒီလိုဆွဲကြတာလေတချို့ကြတော့တခါလေဒီလိုဆွဲတာကိုလည်းခုံယူတဲ့လူတွေအများရှိတာပေါ့အဆွဲဖြုတ်ခြင်းလို့ဝိပဿနာအားထုတ်တယ်ဆိုတာမှ ပို၍ဆွဲနေတယ်ဆိုရင်စင်ပြေပါ့မလားမပြေဘူးအဆွဲဖြုတ်ချင်တာကိုအဆွဲဖြုတ်ချင်လို့ဝိပဿနာအားထုတ်တာကိုမှဒီအဆွဲတွေဘလောက်ကွာကြနိုင်တယ်လေဘလောက်အားနေသွားတယ်လေဝိပဿနာအားထုတ်ခါမှာပိုပြီးဆွဲလန်းနေတယ်ဆိုရင်စင်မပြေဘူးလေအဆွဲဖြုတ်တဲလို့ရွှေနန်းတော့ကြောက်တယ် အဆွဲပြုတ်လို့ရှိရင်တဲတို့ထဲနေတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်အေးချမ်းသာပြောတာရွှေနန်းတော်ဆိုတင်စားလိုက်တာပေါ့နော်နန်းတော်ကြီးရဲ့နေရတယ်လို့ပဲလူချင်းတောင်းတမရှိရတဲ့ခါကြတော့လေအဆွဲပြုတ်ပါလေတော့တဲတို့ရွှေနန်းတော်ဆိုတာအဆွဲမရှိတော့ဘူးဆိုအင်မတန်အေးချမ်းတဲ့ဘဝ ဒါကြောင့်ဘုန်းကြီးကခဏခဏအစွဲဖြုတ်ဖို့ပြောနေမညီနဲ့မတွေ့နဲ့မစွဲနဲ့ဆိုတာဘဝနာရဲ့အစွမ်းပေါ့နော်ဘုန်းကြီးပြောနေတာကပြောတိုင်းကိုပြောတိုင်းပြရတယ်ဘဝနာကစွမ်းလေလေအစွဲပြုတ်လေလေညစ်တွယ်မှုတွေညှော့နေလာလေလေဒီပုံမှာသွားရမှာကိုတရားစစ်တော်လေ ငါတရားအထုတ်ခင်ကလည်းဆွဲနေတယ်အထုတ်ပြီးတော့လည်းဆွဲနေတယ်တရားအထုတ်ခင်ကလည်းညှိနေတယ်တွေ့နေတယ်ဟောအထုတ်ပြီးတော့လည်းညှိတွေ့မှုကနည်းနည်းမှမလျော့ဘူးဆိုကိုအထုတ်ကမှန်သေးဘူးလို့ဒီလိုပြောရမှာပေါ့နော်အဆွဲတွေလည်းလျော့သွားညှိတာတွေလည်းလျော့သွားတွေ့တာတွေလည်းလျော့သွားအတွေ့အတာတွေလည်းထိုက်တဲ့လောက်လျော့သွားပြီလျော့တာနဲ့အများပါဖြစ်လာစိတ်ကလည်းအေးချမ်းလာတယ်ဆိုရင်ဒီဥစ္စာဟာ ကိုအားထုတ်နေတဲ့ခရီးဟာမှန်ကန်နေပြီကိုရှောက်နေတဲ့လမ်းဟာမှန်နေပြီလို့ဒီလိုပြောလို့ရတာသမထသည်ခုနကဇန်သမာဓိအဆင့်ကိုရောက်ပြီဆိုရင်သူကသမထရဲ့အစွမ်းတတ္တိရလည်းအင်မတန်နေလို့ကောင်းတာကိုအင်မတန်နေလို့ကောင်းတယ် ပီတိပတ္တတိတွေဖြစ်လိုက်ပြီဆိုအဲ့ဒီကရုံမထွက်ချင်တော့ဝိပဿနာအာထုတ်တဲ့ယောဂီများအာထုတ်ရင်းနဲ့လည်းပဲတစ်ခါတလေကျတော့ရှုမှတ်လို့ကောင်းပြီးတော့ပီတိတွေဖြစ်တာရှိဘူးလားပတ္တတိလို့ခေါ်တဲ့စိတ်တွေငြိမ်းချမ်းတာကိုမရှိဘူးလားကာယလဟုတာစိတ်တလဟုတာလို့ခေါ်တဲ့ကိုယ်စိတ်တစ်ပါးပေါ့ပန်းပြီးတော့အေးချမ်းနေတာမျိုးရှိဘူး အဲ့ဒီလိုရှိတဲ့အချိန်မျိုးကျရင်အဲ့ဒီလေးကထွက်ချင်လေနော်အဲ့ဒီပီတိတွေအဲ့ဒီပတ္တတိတွေအဲ့ဒီလေးကနေပြီးတော့မထွက်ချင်တော့ဘူးတိတ်နေလို့ကောင်းတာတော့အရင်အေးချမ်းတာပေါ့နော်သမထဆိုတာလူကိုအဲ့ဒီနိမ့်မြုပ်သွားတော့အောင်အားကောင်းတယ်ဒါကြောင့်သမထအားကောင်းလာပြီးဝိပဿနာမကူးကျင်ကြတော့မကူးကျင်ကြတော့ ဒါကြောင့်ဝိပဿနာကူးကျင်တဲ့စိတ်ရှိဖို့လိုလားမလိုဘူးလားမူလရည်ရွယ်ကလေးကိုကငါသမထယာနိကနီးဖြင့်ဝိပဿနာဉာဏ်ဖြစ်အောင်လုပ်မယ်ဆိုရင်ဇန်တမာတိရတဲ့ခံရဝိပဿနာကူးပေါ့ဗျာဒါလေးကူးလို့ရတာပါပဲเนาะသမထအာမထုတ်ပဲနဲ့အာထုတ်ဆရာမလိုဘူးလို့ဒီလိုပြောလို့မရသမထအာထုတ်ဖို့လိုတာပဲ လိုအပ်ချက်တွေအဲ့တော့တချို့ကသမထအာမထုတ်ပဲနေဝိပဿနာဉာဏ်ဘယ်လိုလို့ဖြစ်မလို့သမထမပါပဲအာထုတ်နေရင်လမ်းမှာပဲလို့ဒီလိုမျိုးပြောတာလည်းအများကြီးရှိပါဘူးခဏိကသမာဓိကိုအသုံးပြုပြီးတော့လည်းပဲဝိပဿနာဖြစ်အောင်လုပ်လို့ရလားမရဘူးရတယ်ဒါကြောင့်ဘုန်းကြီးတို့သုံးနေတာခဏိကသမာဓိဖြင့် ဝိပဿနာကိုသွားနေတာဥပဇာယသမာဓိနဲ့အပ္ပနာသမာဓိနဲ့သွားတာမဟုတ်ဘူးသွားခြင်းရင်လည်းရတယ်မသွားရင်လည်းရတယ်အဲ့ဒါလေးရှင်းရှင်းလင်းလင်းသဘောပေါက်ဖို့လိုရပြီနောက်ခုနကဥပဇာသမာဓိအပ္ပနာသမာဓိကနေတဆင်းဝိပဿနာသွားခြင်းလည်းရတယ်အဲ့ဒါနဲ့မသွားခြင်းဘူးဖျားဆိုခဏိကသမာဓိကို ပူပြီးတော့ခဏိကသမာဓိအစွမ်းဖြင့်ဝိပဿနာဘက်ကိုသွားလို့ရလားမရဘူးလား။ဘုန်းကြီးတို့ကဟိုဒီသမထဘဝနာရဲ့အစွမ်းကလည်းသိကောင်းတာပေါ့။သိကောင်းတော့တွေ့ုံတန်ရုံပုဂ္ဂိုလ်ကအဲ့ဒီကနေပြီးတော့ရုံးထွက်ဖို့သိမလွယ်ဘူး မထအားထုတ်ပြီးပြီဆိုစိတ်ရဲ့တည်ငြိမ်မှုစွမ်းအားကြောင့်လူကအမြဲအေးချမ်းတာ။ဘာလို့ဆိုဒီဘဝလုံးပူလောင်မှုတွေနဲ့နေခဲ့ရတာလေ။တော့အမြဲအေးချမ်းတဲ့ခါကျတော့ဝိပဿနာကိုကူးတဲ့အဆင့်ကိုမရောက်တော့ဘူး။အဲ့နားနဲ့တက်နေတာတွေကများတယ်။တချို့ကြတော့လေဒီဝိပဿနာဘဝနာအားထုတ်တယ်ဆိုတော့ဘာကြောင့်အားထုတ်တယ်လို့ရည်ရွယ်ချက်တွေရှိဖို့လိုလား ဝိပဿနာအားထုတ်ပြီးဆိုတဲ့ရွယ်ချက်ကပါအတွက်လေကိလေသာအလုံးကလွတ်မြောက်ပြီးတော့နိဗ္ဗာန်ကိုမြင်မောက်ပြုဖို့ဟုတ်တယ်မလားဘဝကုံဆုံးရနိဗ္ဗာန်လေဘဝကိုမလိုချင်တဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်ကအကျိုးကျေးဇူးပြုမှာဘဝတွေကိုလိုချင်နေပြီးရင်တော့ဝိပဿနာအကျိုးကျေးဇူးမပြုဘူးလေဘယ်လိုမှရည်ရွယ်ချက်ကတခြားလောက်ကတခြားဖြစ်သွားနိုင် ဘဝဆက်ဆက်လိုချင်သေးတယ်ဆိုရင်တော့ဝိပဿနာအားထုတ်တဲ့အခါအာမကောင်းတတ်ဖို့ပေါ့အာမကောင်းတတ်ဖို့ဘဝကိုမလိုချင်တဲ့စိတ်နဲ့အားထုတ်မှအကောင်းမှာသဘောပေါက်တယ်နော်တော့ဝိပဿနာဘဝနာလို့ဆိုတဲ့အခါမှာသူ့ရဲ့အာယုံကပါတယ်ယုံနဲ့နာဒီယုံနာကိုပဲ ဝိပဿနာရဲ့အာယုံအဖြစ်အသုံးပြုပြီးတော့ဉာဏ်ကိုတဖြည်းဖြည်းမြင့်တင်သွားရမှာဖြစ်တယ်သူကအဲ့လိုဉာဏ်ကိုတဖြည်းဖြည်းမြင့်တင်သွားရကနေပြီးတော့အာယုံရဲ့သဘောအမှန်ကိုသိလိုက်တာနဲ့တပြိုင်တည်းဒါပါလားတကယ်ကြတော့ဒါပဲရှိတာပဲလို့ဆိုတဲ့အခါကျတော့ဆွဲလန်းစရာမရှိဘူးလို့သိသွားတယ်လေရုပ်နဲ့နာမ်ပဲ အဲဒီယုံနံကိုဆင့်တိုးမြင်လိုက်တဲ့အခါကျတော့ရုပ်ဆိုတာလည်းပြန်မှာပဲလမ်းဆုံးတယ်ဖြစ်ပြမှာပဲလမ်းဆုံးတယ်ပြက်သွားတာပဲဟုတ်တယ်မလားနာကလည်းပါလေပြက်သွားတာပဲအဲ့တော့အဲ့ဒီအနိစ္စသဘောရှိတယ်ရုပ်မှာလည်းရုပ်အနိစ္စနံတရားမှာလည်းနာကအနိစ္စပဲအနိစ္စကလည်း သူကဘယ်လိုလဲဆိုတော့အစလည်းမရှိအကြောင်းညီညွတ်လို့ပေါ်လာပေါ်လာပြီးပြန်တော့လေတန်းချုပ်သွားတာနောက်တစ်ခါပြန်မလာတော့အပီးတိုင်ချုပ်တာနော်အဲ့တော့ကိုအဲ့ဒီလိုသဘောပေါက်ပါမယ်အိဋ္ဌာကလည်းတစ်မျိုးရှိတယ်လေအနိမိတ်တအိဋ္ဌာနဲ့ပဏိမိတ်တအိဋ္ဌာနော်ပုဂ္ဂိုလ်တ attva ဟန်ပုံဟန်တန်တန်တန်နေရှိတဲ့အနေစာဆိုတာဘယ်လိုပုံလေးကပြတ်သွားတာဘယ်လိုပြတ်သွားတာကာကာယတစ်စီးလုံးပြတ်သွားပြီဆိုပေမဲ့လည်းအဲကာရဲ့ပုံသဏ္ဍာန်ပြတ်သွားတာအမှန်တော့ကာရဲ့တိုက်တယ်ဆိုပုံသဏ္ဍာန်ကြီးပြတ်ကုန်တယ်ပညာအနေစာလို့လည်းခေါ်တာပေါ့နော်ပညာအနေစာလို့ခေါ်ရင်ခေါ်လူတွေတည်သွားတာလည်းအနေစာပြောနေကြတာပဲပကံလေးကြွယ်တာလည်းအနေစာပြောနေကြတာပဲဟုတ်တယ်မဟုတ်လား လူသေးလဲအနိစ္စပဲအဲဒီလိုပြောကြတာပေါ့လေအဲ့ဒီအနိစ္စတွေအားလုံးကတော့ဘာမှအာမကောင်းဘူးသူကညံထဲမှာဘာမှမမြဲဘူးလို့ဆိုတာကိုယ့်ရဲ့ညံကဘယ်ပုံမှမမြဲဘူးလို့ရှိနေတာလေပညာပုံမှာပဲမမြဲဘူးလို့သိနေတာပရမတ်ပုံမှာမမြဲဘူး တတိအားဖြင့်ပညာအနိစ္စကိုပဲမြင်တယ်ပရမအနိစ္စကိုမမြင်ဘူးဒီလိုဖြစ်တယ်နော်ပညာအနိစ္စကိုမြင်ယုံရမယ်မိမိအသိဉာဏ်ကဝိပဿနာဉာဏ်ဖြစ်ဖို့အားနည်းသေးတယ်ပညာအနိစ္စလူလူသေးတာအနိစ္စပဲပကံလေးကြွယ်အနိစ္စပဲအကုဖြစ်ခြင်းကမဖြစ်ဘူးအနတ္တပဲအာ ယောဂတွေနှိစ္စလိုက်တာခန္ဓာကဒုက္ခပဲဆိုတာဒါအနိစ္စမြင်တာဒုက္ခမြင်တာအနတ္တမြင်တာမဟုတ်ဘူးအစစ်ကိုမမြင်ဘူးတာနိမိတ်ကအနိစ္စတာနိမိတ်ကဒုက္ခတာနိမိတ်ကအနတ္တပုဂ္ဂိုလ်တ attva ပုံမှာမိပြီးတည်တဲ့အနိစ္စဒုက္ခအနတ္တဆိုတဲ့အခါကျတော့ပညာအနိစ္စတိုင်းဟာ ပြင်းအနိစ္စလက္ခဏာအစစ်ကိုမရနိုင်မရနိုင်เนาะပြီးတော့လောကထဲမှာလူတွေကသိနေတာအဲ့ဒါတွေသိနေအနိစ္စမြင်ပြီလို့ထင်တာလေဒုက္ခမြင်ပြီလို့ထင်တာတချို့လည်းတရားထိုင်တဲ့ကိုယ့်ကိုတွေးပြီးတော့ဒါတွေကမမြဲပါဘူးလေဆိုပြီးတော့ဘယ်ပေါ်မှာအခြေခံတွေးတာလဲလူပေါ်မှာပဲအခြေခံစဉ်းစားတယ်တရားအားထုတ်တဲ့လူတရားအားထုတ်နေတဲ့လူကြီးပေါ်မှာအခြေခံစဉ်းစားပြီးတော့ ပြညာအနိစ္စဖြစ်တာကိုကိုကိုကိုအနိစ္စမြင်ပြီလို့ဒီလိုထင်တတ်တာပေါ့အဲ့တော့ထင်တာကအရေးမကြီးဘူးပေါ့နော်အာတုရင်အာတုရင်ရှုမှတ်ရတဲ့တော့လမ်းမှန်တော့သူရောက်တော့မှာပဲထင်ခြင်းလဲထင်ပါစေပြဿနာမရှိဘူးဒီဥစ္စာတွေကဘုရားလက်ထက်ကလေးကဒီလိုထင်ခဲ့ကြတာပဲကိုကလမ်းမှန်ကိုမလျှောက်တတ်တဲ့အခါကျတော့တချို့လဲဟိုလမ်းမှန်ကို ထင်ပြီးတော့ရှောက်ထားပဲလေနော်ပုရဏကသပါတို့မက္ကတိကောတာတို့ဆိုတာဘုရားလက်ထက်တုန်းကရှိတယ်ရှိတဲ့ခါကျတော့သူတို့ကလည်းကိလေသာငြိမ်းတဲ့နေရာကိုရောက်မှာပဲဆိုပြီးတော့ကျင့်လိုက်တာအကျင့်မားတွေကျင့်ပြီးသွားတယ်မင်္ဂတဲ့လမ်းကြောင်းမရှိဘူးဘုရားမပွင့်ခင်ဆိုတော့မင်္ဂတဲ့လမ်းကြောင်းမရှိဘူးလမ်းပြမဲ့ပုဂ္ဂိုလ်မရှိဘူးရန်တမ်းရှောက်ရတာ ယန္တမိလျှောက်တဲ့အခါကျတော့သူတို့လိုချင်တဲ့နိဗ္ဗာန်ကိလေသာကင်းကုန်တဲ့နိဗ္ဗာန်ကိုရောက်နိုင်ပါမလားမရောက်နိုင်တဲ့အခါကျတော့လမ်းမရောက်သွားလို့ရှိရင်အပေကျသွားနိုင်သေးတာပဲအဲ့တော့ဟိုမြတ်စွာဘုရားသဝိထိမှာနေတော့မှာရောဟိတတဆိုတဲ့ပြမကြီးလာလျှောက်ထားတာရှိတယ်လမ်းမှန်ကိုရောက်ဖို့မလွယ်ချမ်းပြောပြတာနော် တရားပွင့်လာလို့သာလေဘုန်းကြီးတို့ကလမ်းမှန်ကိုရောက်အောင်ရှောက်ဖို့နည်းလမ်းတွေရတာအရင်ပြင်မှန်းခဲ့ကြတာအဲ့ဒီခေတ်ကပုဂ္ဂိုလ်ရဲ့သူတော်ကောင်းစိတ်ရှိကြတယ်နော်ကိလေသာကင်းတဲ့နိဗ္ဗာန်ကိုလိုချင်ကြတယ်လမ်းကြောင်းမသိဘူးလမ်းမှန်ကိုမလျှောက်တတ်ဘူးဆိုတော့ရည်ရွယ်ချက်ကောင်းပြီးတော့နည်းလမ်းမရှိဘူးကြိုးစားအားထုတ်တယ်နည်းလမ်းကမမှန်ဘူးမမှန်တဲ့အခါကျတော့ ရှေ့သွားပြီမဲ့နောက်ရောက်ကုန်တာလေရှေ့သွားပြီမဲ့နောက်ရောက်ကုန်တယ်ရောဟိတတပြမကြီးကမြတ်စွာဘုရားတဝိထိမှာနေတဲ့အချိန်တရင်သုံးနေတဲ့အချိန်မှာညီဦးရန်တကောင်ရန်ကြတော့နတ်တိပြမကြီးဘုရားစီလာပြီးတော့မိကုန်းနေပေးကြမိကုန်းနေမေးတော့သူကအဲ့ဒီပြမပါမေးလေဆိုမြတ်စွာဘုရားနိဗ္ဗာန်ကိုလမ်းလျှောက်သွားလို့ရနိုင် ဒီကနေ့ဖြစ်လို့ပြောရတာနိဗ္ဗာန်ကိုလေနဲ့သွားလို့ရမလားပေါ့နော်ယင်အမျိုးမျိုးအသုံးပြုပြီးမေးမှာပေါ့အဲ့ဒီခေတ်ကတော့ယင်တွေမပေါ်ပေါက်သေးဘူးဆိုတော့လမ်းလျှောက်သွားလို့ရသလားလို့ဒီလိုမေးပုံပေါ်ပါတယ်ဒီကနေ့ခေတ်ဆိုရင်တော့ဘယ်လိုယင်မျိုးနဲ့အတန်ထက်မြန်တဲ့ယင်တွေနဲ့သွားရင်ကောမရဘူးလားလို့ဒီလိုမျိုးမေးနိုင်စရာအကြောင်းရှိတာပေါ့အခုသူမေးတာတော့လမ်းလျှောက်သွားလို့ရသလားတဲ့ရပ်ပါ ပြမကြီးကိုမြတ်စွာဘုရားချစ်တာနိဗ္ဗာန်ဆိုတာလမ်းလျှောက်သွားလို့မရနိုင်ဘူးလောကကိုလည်းသိရမယ်။အော်သိရမယ်။လောကကိုလည်းသိရမယ်။လောကအဆုံးရှိတဲ့နိဗ္ဗာန်ကိုလည်းသိရမယ်။လောကကိုလည်းသိရမယ်။လောကအဆုံးရှိတော့ နိဗ္ဗာန်ကိုလည်းမြင်ရမယ်ဆိုတော့လောကကိုသိရင်လောကအဆုံးရှိသောနိဗ္ဗာန်ကိုမြင်ရအဲ့နိဗ္ဗာန်မြင်ဖို့ဆိုရင်မြတ်သောအကျင့်ကိုကျင့်ပြီးသားလည်းဖြစ်ရမယ်မြတ်သောအကျင့်ကိုကျင့်ပြီးသားလည်းဖြစ်ရမယ်နော်ကိလေသာကနေစင်ကြယ်တဲ့ဂုဏ်တတိစိတ်လည်းရှိရမယ်ဒါတွေရှိမှသာလည်းမဖြစ်ဘူးလေခုနက လောကအဆုံးဖြစ်တဲ့နိဗ္ဗာန်ကိုသွားလို့ရမှာပဲဆိုအဲ့ဒီထဲမှာမိဘနဲ့မှအလုံးပါသွားပြီလားအဖြစ်ရအဲ့တော့အင်တာအဝစီကကောင်းတာပဲဘုရားလည်းမြတ်စွာဘုရားဖြေလိုက်တဲ့နေရာမှာသူကသဘောပေါက်တယ်ယောဂီတွေကတော့သဘောပေါက်ပုံမရဘူးလောကကိုသိရမယ်လောကအဆုံးရှိသောနိဗ္ဗာန်ကိုသိရမယ်ဆိုအဲ့ဒီကုလေးနဲ့သဘောပေါက်လား အဲ့ဒါတွေကလည်းဒီတိုင်းရောက်ကမဟုတ်ဘူးမြတ်သောအကျင့်ဖြစ်တာရောက်နိုင်လို့မြတ်သောအကျင့်ကိုလည်းကျင့်ပြီးသားဖြစ်ဖို့လိုလားပြောနော်ဒါလေးခုပြောလိုက်တော့ပြောလိုက်တဲ့အခါကျတော့သူကထောက်ခံတယ်ဟုတ်တယ်ဘုရားတဲ့မြတ်စွာဘုရားပြောတာဟုတ်တယ်ဘာဖြစ်လို့လဲဆိုတော့တဲ့တပည့်တော်ကဘဝတစ်ခုမှာ မုတ်ဆိုးရဲ့သားဖြစ်ခဲ့ပါလေမုတ်ဆိုးရဲ့သားဖြစ်ပြီမဲ့လို့ဖခင်မုတ်ဆိုးအရာမယူဘူးတဲ့သူကဇန်နေဇန်သမာဓိတွေအားထုတ်လိုက်တဲ့ခါကျတော့အဘိညာဉ်ကိုကောင်းစွာရရှိတဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့သူကယတိလေးဖြစ်သွားတယ်ဇန်အဘိညာဉ်နဲ့ပြည့်စုံတဲ့ယတိလေးတစ်ပါးဖြစ်သွားတယ်အဲ့ဒီယတိက ပူခြင်းကင်းရနာခြင်းကင်းရသိခြင်းကင်းရအပူမရှိရအနာမရှိရအသိမရှိရအဲ့ဒါပူခြင်းကင်းရနာခြင်းကင်းရသိခြင်းကင်းရလို့ဆိုတဲ့အခါကျတော့နိဗ္ဗာန်နဲ့တူလားမတူလားမလွေမရွေ့လျားရနေရာကိုသွားမယ်စัจ java ကအဆုံးတော့ရှိမှာပဲဆိုပြီးတော့သူသွားခဲ့ဘူးလေတဲ့သွားခဲ့ဘူးလေသူကတော့လမ်းမှာလျှောက်ခဲ့တာမဟုတ်အဘိညာဉ်နဲ့ကို လမ်းမှန်နေထင်ပြီးရှောက်ခဲ့တာလမ်းမှားပဲပေါ့လေတကယ်သွားပုံမတူတာပြောတာဟိုကအကျင့်မားတွေအယူဆမားတွေနဲ့မက္ကလိကောတာလာလိုပါတော့ပုရဏကတ္တပါတော့အကျင့်မားတွေကျင့်ပြီးတော့မှလွဲကုန်တာနော်အကျင့်မားတွေကျင့်ပြီးလွဲကုန်တာကြောက်စရာကောင်းမှမကောင်းဘူးအကျင့်မားလမ်းမှားကြောက်ဖို့ကောင်းအခုရောဟိတတ္တပြမကြီးကလေအဲ့ဒီလိုဖြစ်ခဲ့ဘူးပါလေသူကတတိဘောက ယတိဘဝမှာလည်းရောဟိတတယတိလေးပဲနာမည်တူတယ်သူကအဲ့ဒါအဘိညာဉ်နဲ့စัจ java လာအဆုံးအထိသွားတာသူစัจ java လာဆုံးသွားရင်နိဗ္ဗာန်တွေ့မှာပဲမဟုတ်တဲ့နေရာတွေ့မှာပဲမနာတဲ့နေရာတွေ့မှာပဲမတည်တဲ့နေရာတွေ့မှာပဲလို့နိဗ္ဗာန်ကိုနေရာနဲ့မှားတယ်နိဗ္ဗာန်ဆိုတာအဲ့လိုနေရာမရှိဘူး အငြိမ့်တဲ့တတ္တိပဲရှိတာလေအဲ့ဒီလိုဆိုတော့ तू ကနေရာတစ်ခုဘုံတစ်ခုအနေနဲ့သတ်မှတ်ပြီးတော့မှအဲ့လိုသွားနေအိုတဲ့နေရာမနာတဲ့နေရာမသေးတဲ့နေရာမမရွေ့လျားနိုင်တဲ့နေရာရှိပါလေဆိုပြီးတော့အဲ့သွားတာဘလောက်ထိသူကသွားရှေ့တလန်းလန်းလိုက်လို့ရှိရှေ့သမုတ်တရားနဲ့အနောက်သမုတ်တရားရှေ့လန်းတလန်းပဲတူတာကရှေ့လန်းတလန်းနဲ့ရောက်တယ်စัจ java လာတစ်ခုတစ်ခုဆိုတာက အများကြီးစัจ java အနန္တရှိတာကိုအနန္တစัจ java အနန္တတတဝါလို့စကြောပြလို့လားနော်အဲ့တော့ရိုဟိတတာကသွားတယ်ဆိုတော့အဲ့ဒီလောက်စွမ်းရည်တတ္တိရှိတယ်ပြီးရင် तू ကဘလောက်ထိမြန်လဲလို့ဆိုတော့တဲ့ထမ်းပင်အရေးကလေးဆိုထမ်းပင်အရေးဆိုထမ်းထမ်းလုံးလေးကတည်တည်လေးတွေအရေးကလေးကလည်းတည်တည်လေးပဲဖြစ်ပါ မြန်းတစ်ဖြတ်စာအတွင်းအဲ့ဒီထမ်းပင်အရိပ်ကိုပြစ်လိုက်တဲ့မြန်းတစ်ဖြတ်စာအတွင်းမှာသူကအဲ့လောက်ကလေးဖြတ်ဆိုအဲ့လောက်အချိန်တော်အတွင်းမှာစัจ java တစ်ခုလောက်ရအောင်သွားနိုင်တယ်နော်တစ်ဖြတ်မြန်းတစ်ဖြတ်စာအတွင်းလေးမှာထိုင်ရင်ထမ်းပင်ရိပ်ကိုဖြတ်သွားတဲ့မြန်းတစ်ဖြတ်စာအတွင်းလေးမှာစัจ java တစ်ခုကိုသွားနိုင်တယ်အဲ့လိုသွားနိုင်တဲ့အတွက်သူ့ အသက်တန်ရှိသမျှကာလပတ်လုံးသူသွားခဲ့တယ်။ငါသွားခဲ့တာပဲ။လူတွေကတော့အဘိညာဉ်မရှိချင်ချင်သွားမှာ။သူအဘိညာဉ်နဲ့ကိုသွားခဲ့တာ။အဘိညာဉ်ကလည်းထူးကဲတဲ့အဘိညာဉ်ရတာနော်။တရားမပွင့်လာတဲ့အခါကျတော့နည်းနဲ့အမှန်မရှိဘူး။အမှန်မရှိတဲ့အခါဘလောက်ပဲရောက်ချင်ရောက်ချင်ဘလောက်ပဲစွာအင်အားဖြည့်ဖြည့်ဘလောက်ပဲကြိုးစားကြိုးစားရောက်ပါလား။ ရဘူးလမ်းမှန်ကိုရှောက်ဖို့ဆိုတာသိအရေးကြီးတာနော်လမ်းမှန်ကိုရှောက်နိုင်ဖို့အရေးကြီးတာမကြည့်ဘူးအဲ့ဒါသူလည်းအဲ့ဒါတဘောမှလုံးစားချိန်နဲ့အိတ်ချိန်နဲ့ညားချိန်နဲ့ကလွဲပြီးတော့တဘောမှလုံးသွားခဲ့တာလို့ဘုရားတော့သက်တမ်းရှိတယ်ဘဝလေးတဘောမှလုံးသွားခဲ့ပြီမဲ့မအိုရမနာရမတရားနေရကိုသူမတွေ့ခဲ့ပါဘူး သူစัจ java ကဂျားထဲမှာပဲသူဘဝဆင်းရဲရမှာသူပြောတယ်သူကဆိုလိုတဲ့သဘောကတော့နိဗ္ဗာန်ဆိုတာအဲ့လိုသွားတာမဟုတ်ဘူးရင်ရဲရထားနေနဲ့သွားတာမျိုးမဟုတ်ဘူးအကျင့်တရားနဲ့သွားပါမှာကျင့်တဲ့အကျင့်ကလည်းနိလန်းကလည်းမှန်ပါမှဘလောက်သွားတဲ့နေလို့ထင်နေသွားဖို့လေဟိုသွားတဲ့နေသွားတဲ့နေနေရာလေးဖြစ်တယ်ကြိုးစားမယ်လို့ဘလောက်ပဲစိတ်ကရှိရှိ လောဟိတတလို့လို့အတင်းကြိုးစားတာပဲနိမန်မဟုတ်တဲ့ခါကျတော့ရရပါပါလားလမ်းမှမဟုတ်တော့ကိုလိုချင်တဲ့ပန်းနိုင်ကိုမရဘူးကိုလိုချင်တဲ့ပန်းနိုင်ရဖို့ကနိမန်လမ်းမှလို့လားမလို့တာတို့အပ်တယ်အဲ့တော့ဝိပဿနာဘဝနာတစ်ခုကိုတိဆောက်တဲ့နေရာမှာအသိဉာဏ်တိုးတက်လာမှုပေါ်မှာမူတည်ပြီးတော့ တိတိချာချာဂဂနနာသိတယ်ပရိညာဆိုတာ၃မျိုးရှိတယ်ပရိညာဆိုတာကဉာဏ်ကိုပြောတာပါပဲအသိဉာဏ်ရဲ့နာမည်ပေါ့အဲ့ဒီအသိဉာဏ်ကအာယုံပေါ်မှာသဘောပေါက်တဲ့အသိဉာဏ်မိမိအားထုတ်တဲ့ဒီယုတ်တိဉာဏ်တွေပေါ်မှာသဘောပေါက်တဲ့အသိဉာဏ်အဲ့ဒီအသိဉာဏ်ကညာတပရိညာဆိုတာ တည်တည်တည်ထိုက်တာတွေဝိပဿနာဘောနာဖြစ်ဖို့ရန်အတွက်ကိုတည်တည်တည်ထိုက်တာနားလည်တင်နားလည်ထိုက်တာဒါတွေဥစွာပထမပြည့်ပြည့်စုံစုံနားလည်အောင်လုပ်ရမယ်ပြည့်ပြည့်စုံစုံเนาะကောင်းမွန်စွာနားလည်သဘောပေါက်ရပါမယ်တဲ့ညာတပရိညာနဲ့ညာတပရိညာဝိပဿနာကိုအရင်အားထုတ်ပါမယ် ညာတပရိညာဝိပဿနာဆိုတာတခြားပြောတာမဟုတ်ပါဘူးဒီယုတ်တရားနန္တရားတွေရဲ့အကြောင်းအရာကိုသိချာနားလည်ဖို့လိုပါတယ်လောကကိုလည်းသိရမယ်လောကကိုသိရင်လောကအဆုံးရှိသောနိဗ္ဗာန်ကိုရနိုင်ပါလေလို့လောဟိတတဗြဟ္မာကြီးကိုပြောခဲ့တယ်မဟုတ်လားလောကဆိုတဏှာများလို့ရှိတော့ မိမိရဲ့တလံများလောက်ရှိသောဒီရုပ်တရားနာတရားတွေကနေပြီးတော့ရုပ်လောကနာလောကကိုပြောတာပါပဲ။တနည်းအားဖြင့်သင်္ခါရလောကကိုပြောတာပေါ့နော်။သင်္ခါရေသင်္ခါရဝိပါဒံတိ။မင်္ဂတော့တရားရှိနေတယ်ဆိုတာတော့မှသင်္ခါရတရားအစုက သင်္ခါရတရား အစုကိုရှုနေခြင်းသာဖြစ်တယ်။ပုဂ္ဂိုလ်တ attva ရေလို့မဟုတ် တအကြောင်းပေါင်းစုံတို့အကြောင်းပေါင်းစုံတို့ကဖြစ်ပေါ်လာတဲ့ခန္ဓာဖြစ်ခြင်းအကြောင်းပေါင်းစုံတို့ကြောင့်ခန္ဓာဖြစ်ခြင်းကိုဘာလို့ခေါ်လဲသင်္ခါရလို့ခေါ်တယ်။တအကြောင်းပေါင်းစုံညီညွတ်လာတဲ့အခါမှာခန္ဓာဖြစ်ပေါ်လာတာဘာလို့ခေါ်လဲသင်္ခါရလို့ခေါ်တယ်။ဒါကြောင့်အခုရှုနေတာတော့မှသင်္ခါရတရားများကသင်္ခါရတရားအစုက သင်္ခါရတရားအစုကိုရှုနေတာပါဟုတ်လားသိရမှာလေအခုဘုန်းကြီးတို့ရှုတယ်ရှုတယ်မှတ်တယ်အာယုံနဲ့မဆက်ကလေးကိုနာမည်ပြီးနောက်တစ်မျိုးဆိုဘယ်လိုပြီးမလဲရှုမှတ်တဲ့နံတရားကလည်းသင်္ခါရအာယုံကလည်းသင်္ခါရသင်္ခါရမှာသူတို့ကအစုသင်္ခါရတရားအစုတစ်ခုက သင်္ခါရတရားအစုတစ်ခုကိုရှုနေတာသဘောပေါက်တယ်နော်အဲ့တော့အဲ့ဒီညာတပရိညာဝိပဿနာလို့ခေါ်တဲ့နာမရူပပရိစေတဉာဏ်နာမရူပပရိက္ခဉာဏ်ယုတ်ဉာဏ်ကိုအဲ့ဒီဉာဏ်နဲ့မျိုးနဲ့တိအောင်ကြိုးစားခြင်းကိုညာတပရိညာလို့ခေါ်တယ်ညာတပရိညာဆိုတာ ကြကြနာနာတိတင်တိထိုက်တာတွေကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပြည့်ပြည့်စုံစုံသိအောင်လုပ်ခြင်းကိုဘာလို့ခေါ်လဲညာတာပရိညာလို့ခေါ်တယ်အဲ့တော့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပြည့်ပြည့်စုံစုံသိဖို့ဆိုရင်စာဖတ်ရုံနဲ့သိတာဘာအကူအညီလို့လဲဘဝနာအကူအညီလို့လဲတုတ္တမယဉာဏ်လည်းလို့ပဲပြီးတော့ စေနာမရလဲလူတာပဲဘောနာလဲလူတာပဲဟုတ်တယ်မလားနာမရူပပရိစေဒဉာဏ်နာမရူပပရိကဟဉာဏ်လို့ယုံနဲ့နာမ်ကိုဥစွာကုလောကထဲမှာရှိတဲ့ယုတ်လောကနာမ်လောကလောကနှစ်ခုသင်္ခါရလောကနှစ်ခုယုတ်သင်္ခါရနာမ်သင်္ခါရဒီနှစ်ခုကိုကိုယ်ဘယ်လိုသဘောပေါက်လဲ ဘလောက်နားလည်တယ်လဲဘလောက်ရှင်းရှင်းလင်းလင်းသိလဲကိုလောကလေးတစ်ခုကိုကြည့်နေလေကြည့်ကြည့်လိုက်ဒီလောကလေးတစ်ခုကိုအကုန်လုံးချုပ်ကြည့်လိုက်လို့ရှိရင်78မျိုးထွက်လာတယ်ခန္ဓာကိုယ်ဒီပညာယုတ်ကြီးကိုပဲစဉ်းစားမယ်ပညာယုတ်ထဲကနေပြီးတော့အချင်းချုပ်လိုက်ရင်ပါရရ မျက်စိနာနာလျာကိုပညာယုံမှာကဘယ်နှမျိုးရှိလဲ၅မျိုးမနဆိုတဲ့နဲ့တရားပေါင်းလိုက်ရင်6မျိုးအဲ့ဒါကြည့်လေမျက်စိနာနှာခေါင်းလျာကိုကြတော့ကုန်ပါသွားပြီလေဟုတ်တယ်ပါလားကိုကကုန်ပါသွားပြီဆိုမနနဲ့ပေါင်းလိုက်တော့ဘယ်နှမျိုးလဲကိုလောကထဲမှာဒီ6မျိုးပဲရှိတာ နော်အဲ့ဒီ6မျိုးကိုလာတိုက်နေတဲ့ဗဟိတကပါလေလေအာယုံ6မျိုးနဲ့ပေါင်းလိုက်တဲ့အခါကျတော့ဘယ်မျိုးရ12မျိုးရအဲ့ကုလောကတစ်ခုကိုဒီမှာမျက်လုံးတစ်လုံးရှိတယ်ဆိုရင်မျက်လုံးကြီးရတော့ဘာမှလုပ်လို့မရဘူးသူ့မှာတတ္တိပါတယ်စက္ခုပတာရယောဆိုတာအစဲနေကို ဝိဟိတသဏ္ဍာန်မှာရှိတဲ့အစင်းတွေကိုဖမ်းယူနိုင်တဲ့ internal ရှိဒါတင်စားပြောတာနော်နားလည်လို့ရဖမ်းယူအစင်းကိုဖမ်းယူနိုင်တဲ့ဘုဒ္ဓတိပါရမယ်မျက်လုံးကြီးဒီတိုင်းအလုံးလိုက်ကြီးဘာမှမသိတဲ့ဟာမဟုတ်ဘူးလေမြင်နေဆိုတာသူ့မှာတတ္တိပါလာလို့ပေါ့တတ္တိကိုယ်ရင်မမြင်တော့ဘူးလေစကုပ္ပဒါနပြတ်သွားရင်မမြင် အဲ့ဒါမြင်နိုင်တဲ့တတိကုံကမြင်နော်သောတာပတာတာပျက်စီးသွားလို့မကြားတော့အဲ့ဒါသူ့ရဲ့တတိကုံကမြင်နာပုံစံကြီးကတော့ဘာမှသုံးမဝင်ဘူးနာမှာပါတွဲပြီးတော့ပါလာလေအင်တနာပါတယ်ဖားယူနိုင်တဲ့တတိလည်းပါတယ်အဲ့ဒါဆိုရင်ကဲမျက်စိရှိတယ် အဆင်းရှိတယ်ဆိုနှမျိုးရှိတယ်အဲ့ဒီမျက်စိကနေပြီးတော့အဆင်းတွေကိုဖမ်းယူလိုက်တဲ့အခါမှာဖြတ်ဆိုစိတ်ကဖြစ်လာအဆင်းကိုမြင်တဲ့စိတ်ဖြစ်လာအဲ့ဒါကိုစက္ခုဝိညာဉ်ခေါ်တာပေါ့ကိုလောကတစ်ခုကိုလေ့လာလိုက်တဲ့အခါမှာဘယ်နှမျိုးရမလဲယုံနဲ့နာမ်မျိုးပဲရတယ် မြင်တာလေးကိုစဉ်းစားလိုက်တဲ့အခါမှာယုံတစ်ခုတိုက်ပြီးတော့ဉာဏ်တစ်ခုပေါ်နေတာဟုတ်တယ်မလားမြင်တဲ့ထဲမှာငါမပါသူမပါယုံတစ်ခုဉာဏ်ကတစ်ခုယုံတစ်ခုတိုက်ပြီးတော့ဉာဏ်တစ်ခုပေါ်လာတယ်မြင်တယ်ဒါတော့မှတိုက်တိုင်းမြင်တာမဟုတ်ဘူးအလင်းရောင်လေးရှိပါမှ နှလုံးသွင်းမှုလည်းရှိပါမှာအစင်းကလည်းရှိပါမှာစက္ကုပ္ပတာကလည်းအားကောင်းပါမှာဆိုရယ်တခြားအကြောင်းတွေလည်းအများကြီးရှိနေတယ်။မြင်စိတ်ကလေးတစ်ခုဖြစ်ပေါ်ဖို့ဆိုတာမလွယ်ဘူးနော်။ငါမြင်တယ်လို့ကိုလို့လို့ရတာ။အဲ့တော့အဲ့ဒီလိုကိုယ့်ရဲ့လောကလေးထဲမှာရှိနေတဲ့သဘာဝတရားတွေကိုကြာကြာနာနာသိအောင်ကြိုးစားအထောက်ဖို့လိုလိုပဲ။ အဲ့ဒီသဘာဝတရားတွေမှာတစ်ခုတိုင်းမှာသူကဒီတိုင်းကြီးပဲအကြောင်းမပါပဲသူကသူအလိုလျောက်ပေါ်လာတာမဟုတ်ဘူးအလိုလျောက်ဖြစ်လာတာမဟုတ်ဘူးဘုရားသခင်ဖန်ဆင်းလို့မျက်လုံးကြီးတွေပေါ်လာတာလည်းမဟုတ်ဘူးစကုပ္ပတာရာယောဆိုတာလေသူ့မှာအကြောင်းရှိတယ်ဘာကြောင့်ဖြစ်လာတာလဲကမ္မစာယုတ်ဆို ကြောင့်ရှိတယ်။ကံကြောင့်ဖြစ်တာပပါဒယုတ်တရား။ဘာကြောင့်ဖြစ်လဲ။အစင်းယုတ်တွေပေါ့လေ။အစင်းယုတ်ကသက်ရှိယုတ်ရှိမယ်၊တမေယုတ်ရှိမယ်။ကဲပန်းမွေလေးတစ်ပင်းကိုမြင်လိုက်တယ်။ပထမဦးဆုံးကတော့အစင်းပဲမြင်တာနော်။အစင်းအရာလေးပဲမြင်တာ။အနည်းဆိုအနည်းလောက်ပဲ။အဲ့ဒါအနည်းလေးကနေပြီးတော့ ဘာလေးပါလေးလို့ဆက်ပြီးတော့စိတ်ကသွားလိုက်လို့ရှိရင်ပန်းကလေးဆိုပြီးတော့အရာအစင်ပုံသဏ္ဍာန်တွေထပ်ပြီးတော့ဝိသီစိတ်တွေအလုံးလုံးလို့ရှိရင်အဲ့ဒါပန်းပွင့်တဏ္ဍာန်တွေပေါ်လာတယ်ပေါ်လာတယ်ပန်းပွင့်တဏ္ဍာန်ကိုပန်းလို့ခေါ်မယ် flower လို့ခေါ်မယ်နာမည်ကြီးအဲ့ဒါတွေတစ်ဖြည်းဖြည်းနောက်ဆက်ပြီးတော့မနောဓာရကအလုံးလုံးတဲ့ခါကျတော့ပန်းပွင့် ပန်းကလေးလို့အဲ့ဒီကနေပြီးတော့နင်းစီပန်းကလေးအနီရောင်ကလေးအနံ့ကမွေးတွေစသဖြင့်ပြည့်ပြည့်စုံစုံဆိုရင်လေဝိသိစိတ်တွေအများကြီးလို့လို့ပါတယ်။မနောဒွါရကဆက်တက်လို့လို့မှာဒါလေးကနင်းစီပန်းလေးတစ်ပွင့်ဘယ်လိုတည်တာသူကနော်အဲ့တော့အဲ့ဒီလိုနင်းစီပန်းကလေးရဲ့အစင်းကိုမြင်တာဒီဒီအစင်းကလေတက်မဲ့အစင်းကဘာကြောင့်ဖြစ်တော့ဥတုရုပ်ကြောင့်ဖြစ်တာ ကုတုဇာယုတ်လို့ခေါ်တယ်။အပြင်မှာတွေ့တဲ့တက်မဲ့တွေအားလုံးပါလို့ခေါ်တယ်။ကုတုဇာယုတ်ပဲ။ဒီဖန်ဘက်ကလေးကိုခုမြင်လားမမြင်ဘူးလား။ဖန်ဘက်ကိုမြင်တာလားအစင်းကိုမြင်တာလား။ချက်ချင်းဖန်ဘက်ကိုမြင်လိုက်တယ်လေ။စိတ်ကတိတ်မြန်တယ်။မြန်တဲ့ကကြတော့အစင်းကိုမြင်တာကြော်သွားပြီးတော့ပါမြင်တယ်။ဖန်ဘက်ကိုမြင်တယ်။တကယ်မြင်တာအစင်းပဲမြင် ကြော်သွားပြီစိတ်ကတိတ်မြန်တယ်ဝိသိစိတ်ကတိတ်မြန်တယ်ဆိုတဲ့အခါကျတော့ဘုန်းကြီးတို့ကအစင်းကိုကြော်ပြီးတော့ဗာမြင်တယ်ဖန်ွက်ဖြစ်သွားပြီဖန်ွက်တောင်မှဘုန်းကြီးကင်ထားတဲ့ဖန်ွက်ကလေးကိုဒီလိုစင့်တီတိုးပြီးတော့အများကြီးမြင်လာတာပရမတ်ကိုကြော်ပြီးတော့ပညာတည်ကိုပုံဖော်ပြီးမြင်လာတာပထမဆုံးအစင်းပဲမြင်တော့တာပါလို့ပရမတ်လေး ဟုတ်တယ်မလားအဲ့ဒီပရမတ်ကိုကြော်ပြီးတော့ပုံဖော်ပြီးတော့နာမည်တွေတဲ့ကွာအကုန်လုံးပုံဖော်လိုက်တဲ့ခါကျတော့ပညာဖြစ်သွားတယ်ပညာဖြစ်သွားတဲ့ကတော့ဖန်ခွက်ကလေးလှလိုက်တာဒီလိုဖြစ်လာတာပေါ့နော်သဘောကျတယ်လှတယ်ဒီလိုလေးတွေဖြစ်လာကြိုက်တယ်မကြိုက်ဘူးဒါမျိုးတွေဖြစ်လာအဲ့ဒီလိုမြင်လိုက်တဲ့အစဉ်ကိုလောကလေးကိုသိဖို့လိုလား မျက်လုံးတစ်လုံးလေးကြည့်တဲ့အခါမှာဒီလောကဖြစ်နေတဲ့ဘာဝကိုသိအောင်ကြိုးစားခြင်းကိုညာတာပရိညာလို့ခေါ်တယ်။ကိုလောကကြီးအကြောင်းတော့ကိုသိအောင်လုပ်ဖို့လိုတာပေါ့။အဲကြည့်လိုက်တဲ့ဗာမြင်တော့အစင်းမြင်တာလားဘာပဲမြင်တာလား။ဘာပဲမြင်တယ်ဆိုတော့အမှန်ကဗာမြင်ရမလို့အစင်းမြင်ရမှာဒါကအမှန်တရား။ဘာပဲမြင်တယ်ဆိုတာက ပညာပရမတ်ကိုကြော်ပြီးတော့ပညာကိုမြင်သွားပြီဘုန်းကြီးတို့ကဝိပဿနာအထုတ်မဲ့ပုဂ္ဂိုလ်များဟာအာမြင်ဖို့တည်ဖို့လိုတယ်အစင်းမြင်တာတည်ဖို့လိုတယ်ကြည့်တယ်အစင်းကိုပဲမြင်တယ်အဲ့ဒီနေရာတွေတတိအားကောင်းပြီးတော့မြင်တယ်လို့ရှုမှတ်လိုက်အစင်းမြင်မှုမှာပဲရပ်သွားတယ်ဆိုရင်ဒိဋ္ဌိဒိဋ္ဌမတ္တ ဟုတ်တယ်မလားအစင်းမြင်ညာနဲ့ပဲရပ်သွားတယ်ဆိုတော့ပုံတရံနေခံပန်းနေအထိမရောက်တော့ဘူးလေမရောက်တော့ကြိုက်တာကြိုက်ဆွဲလို့မကြိုက်ဆွဲလို့အစင်းကိုမရောက်တော့ဘူးသဘောပေါက်လားအဲ့လိုရှိပါလေတဲ့အဲ့တော့ကိုယ့်ရဲ့အကြောင်းလေးကကိုမျက်လုံးတစ်လုံးလေးနဲ့ကြည့်လိုက်တဲ့အခါမှာကိုလောကတွေကမျက်လုံးတစ်လုံးလေးမှာ မြင်တာလေးတစ်ခုမှကိုပဲအများကြီး အချောင်းလေးတွေရှိပါလားကဲကြည့်လေဒီစက်ဥပဒါရယုတ်ကဘာကြောင့်ဖြစ်လဲကံကြောင့်ဖြစ်တယ်ဟုတ်လားစက်ဥပဒါရပါလေကံကြောင့်ဖြစ်တယ်ကိုမြင်လိုက်တဲ့အစင်းကသက်ရှိဖြစ်နေမယ်လူတယောက်ကိုမြင်နေဆိုရင်အဲ့ဒီအစင်းကကံစိတ်ဥဒ္ဓအာဟာရ၄ခုလုံးကြောင့်ဖြစ်နိုင်တယ်တမဲ့ဖြစ်တဲ့အရာဝိထုတွေကြတော့ဥတ္တဇယုတ်ကြောင့် ဖြစ်တယ်ဆိုသူသူ့မှာလည်းသူအကြောင်းနဲ့သူအကျိုးဟုတ်တယ်မဟုတ်လားအဲ့တော့မြင်လိုက်တယ်စိတ်ကသိလိုက်တယ်ဆိုရင်ဒါကလည်းရုပ်အကြောင်းနာမ်အကျိုးသူကဘယ်ဘယ်ကိုအခြေခံပြီးတော့သိစိတ်ဖြစ်တာအာယုံကိုအခြေခံပြီးတော့သိစိတ်ဖြစ်တယ်ဆိုရင်အာယုံတစ်ခုလေးနဲ့သိစိတ်ဖြစ်လို့ခင်ဗျာအာယုံနဲ့ဒွါရတိုက်ပါအစင်းနဲ့ ပဒါနာရုပ်ဖမ်းယူနိုင်တဲ့ရုပ်ကလေးတိုက်သွားမှဖြတ်ဆိုမြင်နေဆိုတာဖြစ်သွားတာလေမြင်ပြီးတာနဲ့တမ်းမချုပ်သွားသူပါလေဒါကြောင့်မြင်စိတ်ဆိုတာမွေးကလေးကမပါလာဘူးလက်လက်ဆက်ဆက်ဥမှဖြစ်တယ်သူပဲဖြစ်သွားတယ်စိတ်ကရမ်းလျင်မြန်နဲ့ခံရတော့အဲ့ဒါတွေကိုသိပဲနဲ့တဘောကလည်းမျက်စိကောင်းလာတယ်လို့ဒီလိုထင်တာအမှန်ကတော့ခုပဲအကြောင်းညင်ညောပေါ်လာလို့မြင်ပြီးတော့ခုပဲ ချုပ်သွားတယ်ချက်ချင်းပဲသူကလေချုပ်ပြီးတော့အဖျားတစ်ထောက်ဆံတဲ့နေရာရွေ့ခြင်းမရှိဘူးတဲ့ဒီနေရာဒီဖြစ်၍ဒီနေရာတွင်ပြတ်သွားတယ်နော်ယုတ်ခုဤတွင်ခန္ဓာတိကမျက်ရှိကာလမတိထပဲခဏဖြစ်လေခဏဖြစ်၏စိတ်ခုဤတွင်ခန္ဓာတိကမျက်ရှိကာလမတိထပဲခဏဖြစ်လေခဏဖြစ်၏ ဝေဒနာမြည်တွင်ခန္ဓာတိကမျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ကဲအခုပဲဖြစ်ဦးပဲပြတ်သွားတာလေဝေဒနာလည်းပဲအခုယောဂီတွေဝေဒနာမနိုင်ဘူးယောဂီကဝေဒနာဥနာမှာမရှိဘူးဘာကလေအကြာကြီးနေနေတာမဟုတ်ဘူးလေစားခံထားရတာသူကဒီနေရာတွင်ဖြစ်၍ဤနေရာတွင်ချုပ်တယ်နေရာတွေ့ခြင်း မရှိဘူးစက်တိုက်ဖြစ်နေတဲ့အခါကျတော့စက်တိုက်ဖြစ်တာကိုမမြင်တဲ့အခါကျတော့ပညာတဏ္ဍပေါ်လာတယ်ပုံဟန်တွေပေါ်လာတယ်မိမိတ်တွေပေါ်လာတယ်အဲ့ဒီပေါ်လာတဲ့ပုံမှန်လူကငါဖြစ်သွားတယ်ယောက်ျားဖြစ်သွားတယ်မိန်းမဖြစ်သွားတဲ့အခါကျတော့ဒီဝေဒနာငါမှပေါ်လေခြင်းဆိုတဲ့စိတ်တွေကထပ်တိုးဖြစ်လာတဲ့အခါကျတော့မခံနိုင်ဘူးခံနိုင်လေဆိုတော့ဘုသူစီကလာတာ ငါဆိုရဲပုဂ္ဂိုလ်တ attva ကိုလက်ခံထားလို့ဒီဝေဒနာကိုခံနိုင်တယ်မခံနိုင်ဘူးဆိုတာဖြစ်လာပေါ့ဟုတ်တယ်မလားရုပ်နဲ့နာမ်ပဲဆိုရင်ခံနိုင်ခြင်းမခံနိုင်ခြင်းဆိုပြီးလာပြီနော်ဒီကစဉ်းစားဖို့လိုလားမလိုဘူးလားအဲ့လိုစဉ်းစားလိုက်တဲ့အခါကျတော့ဝေဒနာလို့ယောဂီတွေတုံးတုံးနေတဲ့နာစင်ကက်ခဲမှုမှန်များလေဝေဒနာမြည်တွင် ခန္ဓာဒီကဉာဏ်ရှိကာလမတိထပဲခဏဖြစ်ရဲ့ခဏဖြစ်ဤဖြစ်ဖြစ်နတန်လိစ္စတန်ဖြစ်အမြဲလိစ္စနေတာပဲဖြစ်ဖြစ်ဖြစ်ဖြစ်ဆိုတော့ခုလောကကြီးတစ်ခုလုံးကသင်္ခါရလောကသင်္ခါရလောကဆိုတော့အချင်းချုပ်ရင်ပါပဲရှိတယ်ဖြစ်ဖြစ်ပဲရှိတယ်ဖြစ်ဖြစ်ကလည်းတစ်ချိန်လုံးနေဆက်နေတာဒါကြောင့်လူချင်းစရာပါ မရှိဘူးလူချင်းနဲ့စိတ်ကုန်သွားတယ်ဆိုတော့တဏှာကုန်တာပဲမဟုတ်လားဖြစ်ခြင်းနဲ့စိတ်ကုန်သွားတယ်ဆိုတော့တဏှာကုန်တာပဲမဟုတ်လားအခုလူတွေအားလုံးကဖြစ်ခြင်းတာတင်များတယ်ဖြစ်ခြင်းတာတွေများတယ်လူချင်းတာတွေများတယ်ကတော့အေးချမ်းတာပေါ့နော်အေးချမ်းခြင်းရင်ဖြစ်ခြင်းတာတွေလူချင်းတာတွေရှုပ်မှရ တပည့်တော်ကလောကီဘုံသားလူတွေပြန်မလျှော့နိုင်ဘူးဆိုတော့လည်းတတ်နိုင်ဘူးဟုတ်တယ်ပါလားအတိညာနဲ့ဘဝကိုရှင်သန်လို့ရပါလေမာဝိတ္တကာကြောင့်မာရီတို့နာရပင်တထေးတို့တထေးကြီးတွေသူကတထေးကြီးတွေဆိုပေမဲ့သူကသောရပန်နေနော်ဘဝလေးကိုတရားရှာရင်လည်းတရားရအောင်လုပ်သွားတာပဲတော့သောရပန်နေဆိုတာလောဘဒေါသမောဟတွေမကုန်သေးဘူးဆိုပေမဲ့တရားအားနဲ့သွား အရင်အားနေသွားတဲ့ခါကျတော့စီးပွားရေးကြီးပွားရေးဘယ်လိုလုပ်တော့ဘုရားတို့ဆိုတော့အသိဉာဏ်နဲ့လုပ်တာလောဘနဲ့မလုပ်တော့လောဘနဲ့လုပ်တာနဲ့အသိဉာဏ်နဲ့လုပ်တာကွာလားမကွာဘူးလားအသိဉာဏ်နဲ့လုပ်လို့ရှင်ပိုအောင်မြင်တယ်လေလောဘမပါတဲ့ခါကျတော့ဖြေမှန်ဖို့သိတာပေါ့လောဘနဲ့လုပ်ရင်ဖြေမှန်နဲ့ဝေးမလားမဝေးဘူးလားဝေးနေပါလေသဘောပေါက်တယ်နော်မနေ့ပြန်ကြမှာဆက်ပြောမယ်အချိန်စေပါပါ တေအံနာသဝေယောဂီအဆောင်မှုတွေလည်းလိုသေးတယ်နော်။ဘုန်းကြီးထိုင်လိုက်ထိုင်နေပါပြောအောင်လို့ဩဃာသာဆိုဖို့လို့ဆိုရမှာပေါ့။ဟုတ်တယ်မလား။အခုလည်းပဲမေတ္တာပို့ပြီးအများဝေဒာလေးတန်လုပ်ကြအောင်ဆိုနော်။ ကဲမေတ္တာပူလာကြယသေယနာနိအာလုံသောသတ္တဝါရိဝိယကိကြဝါစေစိတ်စင်ယကိကြဝါစေကိုယ်စင်ယကိကြဝါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုရွတ်ဆောင်